သင်္ကာမောသူစစ်ပွဲမှာဝင်တိုက်လို့ရှိရင်ဖြင့်အရှုံးမရှိဘူးအနိုင်ကြီးတဲ့ပဲဒါကြောင့်သူနဲ့တိုင်ဆိုင်မိတဲ့ရတဲ့ရန်သူဖြစ်တဲ့ပုဂ္ဂိုလ်တစ်ဖက်သားပုဂ္ဂိုလ်တွေကတော့သူ့ဘုံမှာမျက်မှုံးကြိုးကြတယ်ဒါကြောင့်သူ့ကိုပြည့်ရင်စားလို့ခေါ်တယ်ပြည့်ရဟာနိကရဏီနာချစ်ခင်ခြင်းသို့ရုပ်အောင်ပြုသဖြင့်အဲတော့နိုင်တဲ့ပုဂ္ဂိုလ်ဆိုတာ ကျုံတဲ့ပုဂ္ဂိုလ်တွေကမုံမြဲပဲအချစ်ပြင်းမြဲပဲမေတ္တာပြင်းမြဲပဲဒါကြောင့်သူပိယံစခေါ်တယ်ပိယံစဆိုတာပိယကချစ်တာဇဟကသွန်တာပယ်တာကင်းတာဆိုတော့သူ့ပေါ်မှာတစ်ခါသားပုဂ္ဂိုလ်တွေကချစ်မှုကင်းတယ်မုံတယ်လို့အဓိပ္ပာယ်ရပါတယ်အဲဒါကြောင့်သူပိယံစလို့ခေါ်ပါတယ်တဲ့အဲဒီပိယံစအမျိုးသားမြတ်စွာဘုရားဝေသာလီတိကြွတော်မူတဲ့အခါကာလ

အရိယာပုဂ္ဂိုလ်တို့၏အကျင့်ကွာခြားနေပုံကိုပေါ်ပြသောအခြင်းမိမိရောက်အပ်ပြတဲ့အရာတစ်ခုကိုလည်းပြောကြလိုသည်ဖြစ်၍ဒီဂါထာကိုရွတ်ဆိုပါရစေ။ဥပဒံတေတုနိဗေတေနိဗဒံတေတုဥပတေဝတိအဝတမာနေတုရပမာနေတုနောရမေတရဏတသက်ကိုပြန်မယ်ဆိုရင် ဘုဗ္ဗတံတေသူတက်ကြွမြင်မော၍နေသောသူတို့တွင်နိပတိနှိမ်ချရာဤနိပတံတေသူနှိမ်ကြ၍နေသောသူတို့တွင်ဥပတိမြင်မောက်တက်ကြွရာဤအဝတ္တမာနေသူမနေသောပုဂ္ဂိုလ်တို့တွင်ဝသိနေရာဤသမမာနေသူပျော်မွေ့နေသောပုဂ္ဂိုလ်တို့တွင် နောရမေပျော်မွေ့မနေရာ အပြောင်းမြန်ကြီးတဲ့ပါပဲဒီနဲ့တည်းကတော့ဒါရီယာဒီတဲ့နဲ့တိုင်းဆိုရင်ဖြင့်ဘာယူရမယ်ဆိုတာနားလည်ဖို့ခက်ပါတယ်လေဥစားအဲဒါကြောင့်အထာဂရဆရာကဒီပုဒ်တွေကို ရှင်းလင်းပြီးတော့ဖွင့်ပြပါတယ်ဥပ္ပဒံတေသူဥပ္ပဒံတေသူဟူဒီကဘုံနမတေသူမြင့်မောက်တက်ကြွကုန်သောသူတို့တွင်ဝါသူတို့၌လောကမှာမြင့်မောက်တက်ကြွနေတဲ့လူတွေရှိပါတယ် မြင်မောက်တွေ့ကြသားကဘယ်လိုလဲအရာအားဖြင့်မြင်မောက်တက်ကြွပြီးတော့နေသားလားဂုံအားဖြင့်မြင်မောက်တက်ကြွပြီးတော့နေသားလားဘယ်လိုမြင်မောက်တက်ကြွတာလဲဒီလိုလည်းပဲစဉ်းစားကြရှိပါတယ်ဒါကြောင့်အဲ့ဒါကိုဖွင့်ပါတယ်ဆက်ပြီးတော့မာနုဒ္ဒစ္စသာမပါရမာရိဟိမာနဥဒ္ဒစ္စသာမပါရမစသည်တို့ဖြင့်အတုကံတဏိနာမိမိကိုယ်ကိုမြင့်မြောက်သဖြင့် အနုပသတေသူမသိမ်မွေကုန်သည်ဖြစ်၍ဩနမတေသူမျက်မှောက်တကြွကုန်သောသတေသူတတ္တဝါတို့တွင်ဝါတတ္တဝါတို့၌လောကမှာတတ္တဝါတွေဆိုတာကမာနကြီးပြီးတော့လေကိုယ့်ကိုယ်ကိုသိအထင်ကြီးပြီးတော့ကိုယ့်ကိုယ်ကိုလည်းပဲအမှန်မြင့်မြောက်တတ်ပါပဲကိုယ့်ကိုယ်ကိုအထင်ကြီးပြီးတော့မြင့်မြောက်တဲ့သူတော်ဘာကိုနှိမ့်ချတဲ့ဒါဟာလောကရဲ့ဓမ္မတာပါပဲဥဒေသနဲ့ပြန်လွင်ပြီးတော့လေကိုယ့်ကိုယ်ကိုမြင့်မြောက်ပြီးတော့ထားတတ်ပါတယ်တဲ့ ဓမ္မခေါ်တဲ့သူတော်ဘာကိုမယိုစင်မကဲညွတ်နိုင်တဲ့မာနတစ်မျိုးပါပဲအဲ့ဒီမာနတစ်မျိုးနဲ့လည်းပဲယူစီလောက်တဲ့ပုံကိုယ်ရဲ့ယိုစင်မပေးဘဲနဲ့မိမိကိုယ်ကိုအထက်တန်းထားပြီးတော့ဘယ်လိုလဲမသိမ်မွေ့နေတဲ့ပုံကိုယ်တွေရှိပါတယ်သာရမခေါ်တဲ့သူတော်ဘာတဲ့ကြောအောင် သူတော်ဘာအနိုင်ရအောင်သူတော်ဘာကိုချိုးနိုင်အောင်ဖဲ့နိုင်အောင်သူမသူတော်ဘာရဲ့ဂုံကျက်တီတွေကိုဖျက်ဆီးနိုင်အောင်အဲဒီလိုစိတ်မကောင်းတဲ့သဘောမကောင်းတဲ့ ပုဂ္ဂိုလ်တွေကလည်းရှိပါတယ်အဲဒီမကောင်းတဲ့သဘောထားတွေနဲ့မိမိကိုယ်ကိုပြင်းမြောက်ပြီးတော့သူတို့ဘာကိုသင်ချပြီးတော့အဲနေထိုင်တာပြောဆိုရတဲ့ပုဂ္ဂိုလ်တွေရှိပါတယ်တဲ့အဲ့ဒါတွေဟာလောကမှာသူတို့မြင့်တက်ပြီးတော့နေတဲ့ပုဂ္ဂိုလ်တွေပါပဲတဲ့ကြွားဆောင်ဆောင်ဖြစ်နေတယ်လို့ဆိုလိုပါတယ်အဲဒီလိုလောကထဲမှာနိပတေတိနိပတေဟုသေးကနမေယညုကိုင်းရာဤ အဲ့ဒီလိုလောကထဲမှာမိမိကတော့ညို့ကိုင်းပါတဲ့မိမိကိုယ်ကိုနှိမ်ချပြီးတော့နေပါအဲ့ဒီပုဂ္ဂိုလ်လေးလိုတူးလိုက်ပြီးတကလားမာနနဲ့ထောင်လွှာဥဒစ္စနဲ့ပြန်လွင့်ထာမနဲ့မယိုသေးယိုသေးတဲ့ပုဂ္ဂိုလ်လေးမယိုမသေးပြုစသည်ဖြင့်မိမိကိုယ်ကိုဒီနှင်းမြောက်တဲ့သဘောနဲ့သူတို့ဘာကိုနှိမ့်ချတဲ့သဘောနဲ့မသိမ်မွေ့ပြီးတော့တက်ကြွမှုတွေမဖြစ်ပါစေနဲ့နှိမ့်ချပြီးတော့နေရပါစေလို့ဒီလိုဆိုတာပါတဲ့ ဒါကြောင့်တေသင်္ေဝပပရမနာထုဆွားခဲ့ပြီးသောမာနဥဒ္ဒစာစရှိသောယုံညံသောအာဟုသောတရားတို့ကိုသာလည်းပြီးဝေသနေနာကျင်းဆောင်သဖြင့်နိဝါဒဝုဒ္ဓိနေကြသောနေခြင်းရှိပြီးအတ္တဖြစ်ရ၏သင်ကြပါ၏နိဗ္ဗာန်တေသူတိနိဗ္ဗာန်တေသူဟူသည်ကဩနမတေသူနေကြသောပုဂ္ဂိုလ်တို့တွင်ဝါနေကြသောပုဂ္ဂိုလ်တို့၌နိဗ္ဗာန်တေသူနေကြတဲ့ပုဂ္ဂိုလ်တွေ အဲဒီနိကြတာကလည်းဘယ်ဘုံဘယ်နည်းနိကြတာလဲဆိုဟိနာတိမုတ်တိကတရားကောသစ္စေနာသကုဏတော်နိနိယမနေသူအဟိနာနိမုတ်တိကယုံညာနဲ့နှလုံးသွင်းသဘောထားရှိလို့လည်းပဲအောက်တန်းကြတာရှိပါတယ်ချုပ်ပုဂ္ဂိုလ်ကအဲစိတ်ဓာတ်ကယုံညာပါတယ်တတန်းကြတဲ့မြင့်မြတ်တဲ့အလုပ်တွေစိတ်မကူးပါဘူး ယုံညာနဲ့မသိမတော်တဲ့အလုပ်တွေကိုသူလုပ်ချင်ပါတယ်မသိမတော်တဲ့ပြောဆိုတွေပြောပြောဆိုချင်ပါတယ်မသိမတော်တဲ့ပုံကိုယ်ရင်းနဲ့အောက်တန်းကျတဲ့ပုံကိုယ်ရင်းနဲ့ပေါင်းသင်းဆက်ဆံချင်ပါတယ်အဲသရာသီလစရှိသောဂုဏ်တွေနဲ့ပြည့်စုံအောင်လို့သူစိတ်မကူးပါဘူးသရာသီလစဒီမကျင့်ဖို့ရာပျက်စီးဖို့ရာဘက်ကနေပြီးစိတ်ကူးတွေသွားနေပါတယ်သရာသီလစသည်နဲ့ပြည့်စုံတဲ့ပုံကိုယ်ရင်းနဲ့လည်းသူပေါင်းပေါင်းသင်းဆက်ဆံခြင်းကလိုမရှိပါဘူးသရာသီလစသည် ချွေရင်းပြက်ကွက်နေတဲ့ပုံကိုယ်တွေနဲ့သူကပေါင်းသင်းတတ်ပါတယ်ဟဲ့လားဟိနာတိမုတ်တိကယုံညာနဲ့လို့ရှိတဲ့ပုံကိုယ်တွေအဲ့တော့ခောသေစာပြင်းကြီးတဲ့ဖြင့်တဲ့ပြင်းကြီးတော့သီလကျင့်ရမှာလည်းပဲကောင်းကောင်းမကျင့်ဘူးဗမာရီကျင့်နေလည်းကောင်းကောင်းမကျင့်ဘူးပညာကျင့်နေလည်းကောင်းကောင်းမကျင့်ဘူးဒါကြောင့်မို့သီလသမားကြီးဂုံအားဖြင့်လည်းပဲဆုပ်ယုပ်ပြီးတော့နေတာကိုဆိုပါတယ်အဲ့ဒီလိုယုံညာသောစိတ်နေသဘောထားရှိပြီဖြစ်စေဒီ ပြင်းခြင်းကြောင့်ဖြစ်စေသရာသီလစသောဂုဏ်တွေအောက်တန်းကြာပြီးတော့နှိမ့်နေပါတယ်တဲ့လောကမှာအများအပြားနှိမ့်နေတဲ့ပုဂ္ဂိုလ်တွေကများပါတယ်အဲဒီလိုသရာသီလစသောဂုဏ်တွေအောက်တန်းကြာပြီးတော့နှိမ့်နေတဲ့လောကကြီးထဲမှာဘာလို့ရမလဲဆိုဥပတိမိမိကတော့မြင့်တက်စီရမယ်အောက်မကျစီရဘူးဘုံနမေးရတက်ကြွစီရမယ်မိမိကထက်တန်းကြမယ်ပြီးကြတော့အဲပဏိဒာတိမௌဒီကာတာယာ ဝိရိယရမေနာသကုဏတော်ဥတုကေယအထက်တန်းကြတဲ့စိတ်နဲ့သဘောထားမြင်းမြင်းမြတ်မြတ်ထားပြီးတော့လုံလဝိရိယနဲ့လည်းအားထုတ်ပြီးတော့သီလသမာဓိစာသောဂုဏ်ကျေးဇူးတို့နဲ့ပြည့်စုံသောအားဖြင့်ထက်တန်းကြစီရမယ်မှန်လဲမှန်ပါတယ်သီလစာတရားပိလာအစရှိသောဂုဏ်တို့တွေသီလသမာဓိပညာစသောဂုဏ်တို့တွေနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေဟာယခုမျက်မှောက်မှာလည်းပဲထက်တန်းကြပါတယ်နောက်တန်လျာဘဝတွေမှာလည်းပဲထက်တန်းငါကြီးတွေကြနေပါတယ်အခုလောကမှာ အတန်းကြနေတဲ့ပုဂ္ဂိုလ်တွေဆိုတာရှိရှိသောကာလတုန်းကဖြစ်စည်းမှုခဲ့တဲ့ဗရာတိလစာတဲ့ကုသိုလ်ကောင်းမှုတွေကြောင့်သူတို့တန်းကြပြီးတော့နေပါတယ်။ယခုဘဝမှာဗရာတိလစာရှိတဲ့ကုသိုလ်ကောင်းမှုတွေနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေကနောက်သားများတစ်ယောက်လုံးမှသူကတန်းကြပြီးတော့သွားမဲ့ပုဂ္ဂိုလ်တွေဖြစ်ပါတယ်။ဒါကြောင့်မို့အဲဒီနည်းဖြင့်တန်းကြအောင်ကျင့်ရမယ်လို့ဒီလိုဆိုလိုပါတယ်။ဥပဒံတေသူမာနအစရှိသောတရားဆိုလို့ဖြင့် တက်ကြွနေသောလောကကြီးထဲ၌တက်ကြွနေသောသရဝအပေါင်းတို့ထဲ၌နိဗ္ဗတိမာနစသည်ကိုပယ်သောအခြင်းနှင်ချရ၏နိဗ္ဗတံတေသူစိတ်စိတ်သဘောထားယုံညံသဖြင့်၎င်းပြင်းကြီးသဖြင့်၎င်းသီလသမာဓိစာသကုံအားဖြင့်အောက်တန်းကြွနေသောတတ္တဝါတို့၌ဥပတိသီလစရှိသောဂုံအားဖြင့်အထက်တန်းကြစေရ၏ဒီလိုဆိုလိုပါတယ် ဝသေအဝတ္တမာနေသူပြီးသွားပါတယ်အဲဒါပဲမဲ့လို့ဒီကဒါကရာဆရာကတနည်းထပ်ပြီးတော့ဖွင့်ပြန်ပါတယ်ပထမနည်းလည်းပဲကောင်းပါတယ်အဲဒုတိယနည်းကအမှန်တန်ထက်တန်းကြတဲ့ပညာရှိကြီးတွေအထူးပညာရှိတွေအတွက်နည်းနည်းတဲ့အ내ဒိဗေတွေကိုဖွင့်ပြန်ပါတယ်လို့အထာဝတနည်းကဥပ္ပဒံတေသူတိဥဋ္ဌံတေသူဥပ္ပဒံတေသူတက်ကြွတယ်ဆိုတာဟာ ဖြစ်ပေါ်လာတာပါပဲတဲ့ထကြွလာတာပါပဲတဲ့ဘာတွေထကြွဖြစ်ပေါ်လာလဲဆိုလို့ချင်းကိလေသေသူပရိယုဌာဏဝေသေနာတိတံဥက္ခိပန္တေသူကိလေသာတွေတဲ့ပရိယုဌာအနုတ္တိယနယ်ကနေပြီးတော့ပရိယုဌာနေအချင်းကောင်းထောင်လာနိုင်မယ်တဲ့ကိလေသာတွေကောင်းထောင်လာလူရင်းတော့ပဂရိယာချင်းရှိနေတာကတော့ပုထုဇဉ်ဆိုတာအနုတ္တိယကိလေသာတွေအများကြီးနေပါလေအဲ့ဒီတဲကနေပြီးတော့တခါ ယူပါယုံစားရှိသောအာရုံနဲ့တွေ့တဲ့ခါကလာနှစ်သက်ကြားရှိလို့စဉ်သားနှစ်သက်တဲ့လောဘဖြစ်လာပါတယ်။မုန်းစရာလေးတွေ့တဲ့ခါကြတဲ့ဒေါသတွေဖြစ်လာပါတယ်။အဲဒီလောဘဒေါသတွေဖြစ်လာလို့ရှိရင်ဒါပရိယုထံတွေခေါ်ပါတယ်။အဲဒါကောင်းထောင်လာတာပဲ။ပရိယုထံကိလေသာတွေဖြစ်လာ။အဲဒီပရိယုထံကိလေသာတွေဖြစ်လာတဲ့အခါဒါကတော့သူများတဏ္ဍာမဟုတ်ပါဘူးမိမိတဏ္ဍာကိုဆိုလိုပါတယ်။ခုနကကတော့လောကကြီးနဲ့နှိုင်းယှဉ်ပြပါတယ်။ဒီဟာကတော့မိမိတကူတည်းကိုဥပ္ပဒံတေသူကလည်းမိမိကိုယ်တည်းမှာပါပဲ။ အမိကိုယ်ထဲမှာပြိယုဒံကိလေသာတွေထားကြော်ပြီးဖြစ်ပေါ်လာလို့ရှိရင်လည်းအနိပတိပฏิသင်္ခါနာပလေနာပฏิသင်္ခါနာပလေနာဆင်ញင်သောဉာဏ်ပညာ၏အစွမ်းဒီထားခြင်းချင်းအပြင်တေထိုကိလေသာလိုသနာဥပ္ပဇာနေမဖြစ်ပေါ်နိုင်ကိုတတထိုခြင်းအပြင်အနုရူပပစ္စယခနာယသင်လျော်သောဆင်ញင်မှုဖြင့်နိပတိယနှင်ချရာဤဝိခံဘေယဇေဝသမာရိဖြင့် ွဲခွာသောအာဖြင့်မူလီနှိချရာဤသမုစိန်ရာသံပညာဖြင့်ကျွမ်းမဲ့ဖြတ်သောအာဖြင့်မူလီနှိချရာဤအဲ့တော့ကိလေသာတွေထားကြလာလို့ရှိရင်ဝိကာမနာပဟံအာဖြင့်လည်းနှိချပါအဲသင်လျော်သောပထမစပြီးတော့သင်လျော်သောဆင်ញင်မှုနဲ့လည်းပဲနှိချပေးပါတဲ့ຢာကဖြစ်လို့ရှိရင်ຢာကပြောက်ကြောင်းအတုပကမ္မထာများနှလုံးသွင်းလို့ဒေါသဖြစ်လို့ရှိရင်ဒေါသပြောက်ကြောင်းမေတ္တာကမ္မထာများနှလုံးသွင်းလို့ က၆ပါးတဲ့ဒါလည်းတားနိုင်သေးလို့ရှိရင်တော့ဇာသမပကြောင့်အာထုတ်ဘူးပြီးတော့ဝိကမနာဘာနဲ့လည်းပယ်လိုက်ပါတဲ့ဒါလည်းတားနိုင်သေးလို့ရှိရင်တော့ဝိပဿနာဘာဝနာပွားများပြီးတော့အရိယာမဲနဲ့အကျွမ်းမဲ့ပယ်သောအခြင်းလည်းပဲနှင်ချလိုက်ပါတဲ့ဒီလိုသုံးနည်းသူဖွင့်ပါတယ်ပထမနည်းကပြိသင်္ခါရဆင်ញင်ပြီးတော့ဘယ်ဘုံဒုတိယနည်းကဝိကမနာဘာနဲ့ဘယ်ဘုံတတိယနည်းကသမုစေရဘာနဲ့ဘယ်ဘုံသုံးချက်ဆင့်ပြီးတကလား မိမိမှာဖြစ်ပေါ်လာတဲ့ကိလေသာနှိမ်နင်းရမယ်လို့ဒီလိုဆိုလိုပါတယ်နိဗ္ဗာန်တေသူတိနိဗ္ဗာန်တေသူဟူသည်ကပရိပဒံတေသူလဲကြကုန်သည်ရှိသောနှိမ့်ကြကုန်သည်ရှိသောဘာတွေတုံးဆိုတော့ဒါကအာယနိသမနတိကာရေနာသာအာယနိသမနတိကာရေနာဝအာယနိသမနတိကာရပြန်၎င်းဒီမှာအာယနိသမနတိကာရေသူ့လို့သာကြတော့ရှိနေပါတယ် ဒါမှမဟုတ်အာနိသမတိကာရိနာမှာပဲအဲဒီကမှန်ပါတယ်နောက်နာမှာလည်းယောနိသမတိကာရိနာလို့ရှိပါတယ်သူနဲ့ရှင်ဘက်ကလည်းပဲဝိရိယပယောကမာနတာယဝါလို့ရှိပါတယ်အဲဒီဝါကသူကရှင်ဘက်ပါပဲတတ္တိယဝိပန်နဲ့ဆိုင်ပါတယ်အာယနိတမသိကာရဖြင့်လည်းဝါယာနိတမသိကာရကြောင့်လည်းကောင်းဝိရိယပယောကမာနတာယဝါဝိရိယလုံးလာ၏အာနေရီဖြစ်ကြောင့်လည်းကောင်းယထာရတေသူ အကျဉ်းချင်းအာထုဝကုန်သောအာထုတိုင်းကုန်သောသမထဝိပဿနာတမေသူသမထဝိပဿနာတရားတို့သည်ဟာယံတေသူဆုပ်ယုပ်ကုန်သည်ရှိသောအဲဒါတရားထုတ်နေတဲ့ပုဂ္ဂိုလ်ကို ပြောပါတယ်သမထဘာဝနာဝိပဿနာဘာဝနာအာထုနေတဲ့ပုဂ္ဂိုလ်ဟာအယောနိတော်မသိကာရဝင်လာလို့ရှိရင်လည်းဆုပ်ယုပ်သွားတတ်ပါတယ်အော်တခါတခါကျတော့ဝိရိယကလည်းယော့ပြီးတော့သွားတတ်ပါတယ်အဲဝိရိယယော့သွားခြင်းကြောင့်လည်းပဲသမထဝိပဿနာတွေဆုပ်ယုပ်သွားတတ်ပါတယ်အဲဒီလိုဆုပ်ယုပ်သွားတာက နိဗ္ဗာန်တေသူကြသွားတာတရားတွေကြသွားမိမိအားထုတ်နေတဲ့ဘာဝနာတရားတွေကြဆင်းသွားတယ်လို့ဆိုလိုပါတယ်အဲဒီလိုကြဆင်းသွားတဲ့အခါမှာဥပတိမြင့်တက်စေရ၏ယောနိတော်မနတိကာရေနာသာသိနေစွာနှလုံးသွင်းသောယောနိတော်မနတိကာရဖြင့်၎င်းဝိရိယရာမသံဗရာယသာဝိရိယကိုအားထုတ်ခြင်းနှင့်ပြည့်စုံသဖြင့်၎င်းဧထိုသမထဝိပဿနာတရားတော်ကို

ကျင့်သုံးခြင်းကို၎င်းအဝတန်တေသူမကျင့်သုံးကုန်မနေကုန်သည်ရှိသောအဲလောကမှာတ attva တွေကများသောအဖြစ်မဲခင်ရှိပါးဤဟူသောများသောအကျင့်ကိုကျင့်သုံးခြင်းမရှိကြပါဘူး။နောက်အရိယဝါဒတရားဆိုတာ10ပါးရှိပါတယ်။အရိယဝါဒတရား10ပါးသစ္စာငါဝိပ္ပိနောအင်္ဂါ5ပါးကိုပယ်ရမယ်။និဝရဏ5ပါးပယ်နေအောင်ကျင့်ရတယ်။ လင်္ကာသမာနာကတော့သလင်ဥပိ္ပခာနဲ့လည်းပြည့်စုံကျင့်ရတဲ့အစသည်ဖြင့်10ပါးရှိပါတယ်။မနာကောင်းတဲ့တရားတွေပါအရိယာတော်ကြီးနေအိမ်ကြီးတွေဒီရိယာရိယာတော်ကြီးနေအိမ်ကြီးတွေမှာနေလို့ရှိရင်ဘေးရတယ်ကင်းပါတယ်။အဲပုရုဇဉ်အရိယာတော်ကြီးနေအိမ်မှာမနေဘဲနဲ့ပုရုဇဉ်နေအိမ်မှာနေအပယ်လေးပုံကိုကြသွားတော့ပါတယ်။အဲဒီအရိယာနေအိမ်ရောက်လို့ရိယာဝါဒတရားတွေနဲ့ပြည့်စုံနေလို့ရှိရင်ဖြင့်ဒီပုဂ္ဂိုလ်ကအပယ်လေးပါမကြနိုင်ပါဘူး။သိဘေးရတယ်လုံုံပြီးတော့နေပါတယ်။ဒါကြောင့်မနာကောင်းတဲ့နေရာဌာနကြီးနေခြင်းမျိုးတွေဖြစ်ပါတယ် အဲဒီလိုမေဃမြမစရိယအကျင့်အရိယဝါဒဆိုတဲ့အကျင့်အဲဒီအကျင့်ကိုမကျင့်သုံးတဲ့လောကထဲမှာတရားမိမိကိုယ်တိုင်တံဝါဒံထိုမေဃမြမစရိယဝါဒအရိယဝါဒဒီဟုသောအကျင့်ကိုဝသေယအကျင့်သုံးနေထိုင်ရ၏အဲတော့လောကကဒီမြမစရိယမေဃမြမစရိယအကျင့်အရိယဝါဒအကျင့်ကိုမကျင့်မကျင့်သုံးမဲ့ ကျင့်သုံးနိုင်မဲ့ဖြစ်နေတာတဲ့မှာမိမိကတော့အဲ့ဒီကျင့်တွေကိုကျင့်သုံးရမယ်လို့ဆိုလိုပါတယ်။ဒါကြောင့်အာဝတ္တမနေသူမေဃပြမစရိယအကျင့်အရိယဝါဒအကျင့်ကိုမကျင့်သုံးသောသူတို့၌ဝါမကျင့်သုံးသောသူတို့တွင်ဝတ်သိထိုအကျင့်မြတ်ကိုကျင့်သုံးရ၏ဒီနေ့အိဗယ်ကိုဆိုလိုပါတယ်။နောက်တစ်ခါ ဒီနဲ့ကိုလည်းပဲအားမရသေးလို့ဒုတိယနဲ့ထပြီးတော့ဖွင့်ပါတယ်ဒီဒုတိယနဲ့ကတော့တော့ကိုခက်တော့ပါတယ်ဒါကတော့ပြင်ဒါကတော့အမြဲတမ်းပညာရှိကြီးတွေမှအဲစဉ်းစားပြီးတော့ယူမှလည်းဖြစ်မှာပြီးတော့လည်းပုပ်ပအပူတွေလည်းထည့်ပြီးတော့ပေးရပါတယ်ဒုတိယနည်းကတော့ဖွင့်လာဝါဒနိကအရိယေသဝရိယတို့သည်ကိလေသာဝါတံကိလေသာကိလေသာတိဟုသောနေခြင်းကို ဝါကိလေသာနှင့်တကွနေခြင်းကိုဒုတိယကဝါသံကိလေသာတိဟုသောအဖို့ရှိပင်နေခြင်းကိုအဝတံတေသူမနေကုန်သည်ရှိသောအဝတမနေသူအဝတံတေသူမနေကုန်သည်ရှိသောမနေတာဘယ်လိုမနေတာလဲကိလေသာဖြင့်နေခြင်းမနေဘူးတဲ့ကိလေသာနဲ့တကွမနေဘူးကိလေသာတိဟုသောအဖို့နဲ့မနေဘူးဒီလိုဆိုလိုပါတယ်အဲ့တော့ဝသိနေရာကြီးကဘယ်နဲ့လောရမလို့ဆိုတော့ကိလေသာနဲ့တကွနေရမယ်ဆိုတဲ့အဓိပ္ပာယ်ကြတော့ပါလိမ့်မယ်အဲ့ဒီလိုမကြအောင်ဟာ ဘေးကသထအပူတွေအများကြီးထည့်ပြီးတော့ဒီမှာအနေရောစနာပါယင်နာဝါသေနာခြင်းကောင်းမြတ်သောနေခြင်းဖြင့်တေထောရိယပုဂ္ဂိုလ်တို့သည်အဝတ္တမာနာနာမမနေသည်မိကောင်းသည်ဟွန်သည်ဖြစ်ကုန်၏အကျဉ်တော်သောမေဃဇမစရိယဝါဒအရိယဝါဒတရားနဲ့ကျင့်သုံးပြီးတော့နေတဲ့ဖြင့်ထိုပုဂ္ဂိုလ်တို့ဟာအရိယပုဂ္ဂိုလ်တွေဟာကိလေသာနဲ့တကွမနေသည်ညီတယ် တရားမိမိသီတတာအထိုးချင်းရခြင်းဝေသိနေရ၏အမိမိကအဲ့ဒီအရိယဝါဒနဲ့နေရမယ်လို့ဆိုလိုပါတယ်ဒါကတော့ခက်ပါတယ်ပါဠိတွေလည်းပဲပုပ္ပတ်တွေလည်းအများကြီးအပိုထည့်ပြီးတော့ယောဇနာရပါတယ်သမမာနေသူနောရမေတိဟူသည်ကသတ္တေသူတတ္တဝါတို့သည်ကာမဂုဏရတရားကာမဂုဏဒီဟုသောပြောမွေခြင်းဖြင့်ကိလေသာရတရားကိလေသာဒီဟုသောပြောမွေခြင်းပြရမတေသူပြောမွေနေကုန်သည်ရှိသောဝါပြောမွေနေသောတတ္တဝါတို့၌ လောကမှာတ attva တွေကကာမဂုဏ်နဲ့ကြော်ကြပါတယ်ကာမဂုဏ်နဲ့ကင်းပြီးတကလားနေရလို့ရှိရင်6တွေ့ကြီးဆိုပြီးတော့မကြော်ကြပါဘူးကာမဂုဏ်အာယုန်နဲ့ပဲပြောနေကြပါတယ်အချင်းဆုံးကာမဂုဏ်အာယုန်တွေကိုမရှိပေမဲ့လို့စိတ်ကူးပြီးတော့ပဲမလို့ပြောနေကြပါတယ်အဲဒီကာမဂုဏ်အာယုန်တွေစိတ်မကူးရဘူးတရားကြီးရဲ့အများအားနှလုံးသွင်းနေရမယ်ဆိုရင်ဒါဟာတဲမကြိုက်ကြပါဘူးဒီလိုတဲမနေနိုင်ကြပါဘူးကာမဂုဏ်နဲ့ပြုံးမွနေကြပါတယ်ပြီးတော့ကိလေသာတွေဒီကိလေသာတွေနဲ့မှသူက သို့သောပြူပြူရှိသလိုထင်ကြပါတယ်လောဘအာယုံလေးတွေနဲ့လောဘတွေဖြစ်လို့ဒေါသအာယုံနဲ့ဒေါသတွေဖြစ်လို့ဒီလောဘဒေါသတွေနဲ့အဲတခုပြီးတခုဖြစ်နေရလို့ရှိရင်ဒါနေကောင်းထိုင်ကောင်းလို့အောက်မေ့ကြပါတယ်လောဘဒေါသတွေလုံးလုံးကင်းစိတ်ပြီးတော့နေတဲ့အာယုံတွေဆိုရင်မကြော်ကြပါဘူးတရားတို့ဘာလို့ဟောရပြောအောင်မှတောင်းမှအဲလောဘဒေါသတွေလုံးလုံးကင်းစိတ်ပြီးတော့တရားသဘောသက်သက်ကလေးဟောရင်တရားနာတဲ့ပုဂ္ဂိုလ်တွေကမပြော်ကြပါဘူးသူကအဲဒါကြောင့် လောကမှာသတ္တဝါတွေကကာမဂုဏ်နဲ့ပြုံမှုနေကြတယ်ကိလေသာတွေနဲ့ပြုံမှုပြီးတော့နေကြတယ်အဲဒီလိုပြုံမှုနေတဲ့သတ္တဝါတွေထဲမှာတရားမိမိဒီကတထထိုးချင်းရဖြင့်နောရမေနာရမေယာမမှုလေရောယာမိမိကတော့အဲဒီလိုကာမဂုဏ်တွေတိကိလေသာတွေဒီနဲ့ပြုံမှုရဘူးဆိုလိုပါတယ်ဒါလည်းပဲရှင်းပါတယ်ဒီဥစ္စာနာပေါ်နေပါတယ်အဲ့ဒါဒါနဲ့အားမရသေးရင်ဒုတိယနေ့တနည်းဖွင့်ပြပါတယ်ဒီနေ့ကလည်းပဲအဲဒီမနာပညာရှိကြီးတွေမှာပဲ သက်ဝင်နိုင်မယ်နည်းဖြစ်ပါတယ်ပြီးတော့ပါဠိပုပ္ပအပူတွေလည်းထည့်ပြီးတော့ပေးရပါတယ်အရိယသူရိယပုဂ္ဂိုလ်တွေသနိဒာနိရာမိတယအာမိတကင်သောဇာနာတိတိယဇာဇံစရှိသောပြောမှုခြင်းဖြင့်ဓမ္မမာတိမေသူပြောမှု၏နေကုန်ရှိသောဝါပြောမှု၏နေကုန်သောအရိယသူအရိယာတို့၌တရားမိမိမိသည်လိတတာထိုခြင်းအပြင်ရမေပြုံမှုရာ၏သရောထိုမှအညာတဘာသောခြင်းအပြင်ဂရာစီပိတရားတစ်ခါမြလိ

ကြော်မွေးခြင်းနဲ့ပြောနေကြပါတယ်တဲ့အဲဒီမိမိကလည်းအဲ့ဒီနီးပဲကြော်မွေးရမယ်တဲ့ဒီမှာတပါးတခြားသောနီးရညာကြော်မွေးရဘူးလို့ဆိုလို့တယ်နော်ရမေဆိုရင်လည်းအညထာတပါးသောချင်းရဖြင့်လို့ဒါလေးထည့်ပြီးတော့နည်းနည်းပဲယူရမယ်လို့ဒီလိုဖွင့်ပြီးတော့သွားပါတယ်နည်းနည်းပါတယ်အမှန်နည်းနည်းတဲ့အနည်းပါပဲပြောစားအဲ့ဒါပြီးရင်သာထေရဂါထာရဲ့အပွင့်ဖြစ်ပါတယ်ပြသည်ထေရဂါထာဟာအမှန်လည်းပဲ မိဇာမသာဇာမနာကောင်းပါလေထာဂတာဖွင့်ပြီးတော့ထားတယ်လည်းအမှန်နဲ့နဲ့နည်းနည်းတွေဖြစ်ပါတယ်ဒါကြောင့်အခွင့်ရောက်တဲ့အခါကာလမှာဒီဂါထာအဖွင့်ကိုစီစစ်ပြီးတော့တည်ဥထားခြင်းဖြစ်ပါတယ်ဗျာတို့ဖြစ်ပါ၍အခုပြားရလျှောက်ထားခဲ့သောညိုပဲမှသားဘွယ်အဖွင့်သံဝန္ဒနာများနှင့်တကွအခြားတစ်ပါးမလျှောက်ထားသည်တော့ညိုပဲမှသားဘွယ်ပေါင်းများစွာတို့နှင့်ပြည့်စုံသောခြေရာကရာထကရာကြားမြတ်ကိုဆင်ရောက်ရကြမှစရတပေါင်းဤညွတ်စွာ ဝမ်းမြေဝမ်းသာနှင့်သံဃာကတညပါဆိုသက်တော်ရှင်ရှင်ဖရာတို့အာ